ဂျွန်ဂျွန်လ9ရက်2019ခုနှစ်ဗုဒ္ဓဟူးနေ့တဲ့အဲဒီနေ့မှာအမေရိကန်နိုင်ငံကာလီဖိုးနီးယားပြည်နယ်ဆန်ဟိုစေမြို့တရဂဒမဒီနေရှင်စင်တာဒါနမှာရောက်ရှိလာသောယဟန်ရှင်လူယောဂီသူတော်စင်များနှင့် တရားနာပရိသတ်ပေါင်းတို့သည်ဖရာတရားတန်ခါယရဏမြတ်သုံးပါးနှင့်မိဘဆရာသမားကျေးဇူးတော်ရှင်မစီဆရာတော်ဘုရားကြီးနှင့်ဗန္ဓိတာရမဆရာတော်ဘုရားကြီးတို့၏ဂုဏ်တော်ကျေးဇူးတော်မေတ္တာတော်တို့ကြောင့်ဘုန်းကြီးနဲ့တကွာတရားဟောတရားနာပရိသတ်အလုံးဘေးရန်ကြောင့်ကြအမှုသောကတွေကင်း၍ကိုယ်စိတ်နှပြကျမ်းမာချမ်းသာစွာဖြင့် တတိပဒံတရားအတုပွားများနိုင်ကြပြီးမိမိတို့လူလာတောင်းတတဲ့လောကီချမ်းသာလောကုတ္တရာချမ်းသာနှမျိုးလုံးနဲ့ပြည့်စုံကြပါစေမိမိတို့ကိုယ်တိုင်တရားတွေတွေ့သလိုမြင်သလိုသိသလိုတရားတရားတော်သူတွေကိုလည်းသိရအောင်မြင်အောင်ဟောနိုင်ပြောနိုင်ပြသနိုင်တဲ့ ပုဂ္ဂိုလ်လူပုဂ္ဂိုလ်မြတ်တွေဖြစ်နိုင်ကြပါစေလို့ရှိဥစွာမေတ္တာစကားဖြင့်လုံကွန်ဆက်တာလိုက်ပါတယ်အလုံးကျမ်းမှချမ်းသာစွာဖြင့်တရားဓမ္မနာယူကျင့်ကြံပွားများအတုနိုင်ပြီးလူလာတဲ့လောကီလောကုတ္တချမ်းသာဒုက္ခပြည့်စုံပါစေလို့မေတ္တာပို့သပြီးတဲ့နောက်မှာအဲယောဂီသူတော်စင်ပေါင်းတို့အား မြတ်စွာဘုရားတန်ယုတ်တနိကေသတ္တယရဏဝကတန်ယုတ်အာတိဝိတဝက်မှလာတဲ့အာတိဝိသောပမသုတ်တံတဲ့အဲ့သုတ်တံတရားတော်ကြီးကိုမြမလူပေးထားတဲ့နာမည်ကရောက်နိုင်ကြပါစီဟိုမှာဘေကံအေးချမ်းတော်နေမည်တဲ့အဲ့လိုနာမည်ပေးထားတဲ့ တရားလေးကိုမနေ့ကစပြီးတော့ဟောကြားပေးပါမယ်အဲဒီတရားတော်ကိုမြတ်စွာဘုရားကိုယ်တိုင်ဟောကြားခဲ့သလိုတဲ့အဲကြီးသူတော်ရှင်မာသီဆရာတော်ဘုရားကြီးလည်းရေးသားဟောကြားပေးသွားတဲ့တရားတော်ဖြစ်ပါတယ်အဲ့တရားတော်ကတော့ဝိပဿနာတရားကို လက်တွေ့အထုတ်နေကြသောယဟန်တော်တွေတချို့လည်းတပါးတယ်တချို့လည်းနှစ်ပါးသုံးပါးအုပ်စုတချို့လည်း၄၅၆ပါးတချို့လည်း၁၀ပါး၁၅ပါးစသည်ဖြင့်ကိုအုပ်စုနဲ့ကိုတရားအထုတ်နေကြတာတန်ကားတော့900လောက်ရှိတယ်တဲ့အဲ့ဒီ900လောက်ရှိတဲ့ပုံကိုယ်တွေက အဲပုဂ္ဂိုလ်၄မျိုးတွေကဝိပင်စီတင်ညူပုဂ္ဂိုလ်တဲ့အကျေတဝင့်ချက်တွင်ပြီးတရားဟောမှလက်တွေ့လည်းကျင့်ကြံအားထုတ်မှတရားရနိုင်တဲ့ပုဂ္ဂိုလ်တွေဖြစ်တယ်တဲ့အတုသဖြင့်အဲ့ဒီပုဂ္ဂိုလ်တွေဟာအဲဒုက္ခလက္ခဏာအနိစ္စဒုက္ခအနတ္တလက္ခဏာဤသုံးပါးထဲမှာ ဒုက္ခလက္ခဏာကို ထင်မြင်နေတဲ့ယဟန်တော်တန်ဃာတော်များဖြစ်ပါလေတဲ့အဲ့ပုဂ္ဂိုလ်များကိုမြတ်စွာဘုရားကဟောကြားတာမှန်ပါတယ်သို့တော်လည်းပဲယနေ့ဥက္ကဋိတင်ညုပုဂ္ဂိုလ်နေရပုဂ္ဂိုလ်ဗဒပရမပုဂ္ဂိုလ်များအတွက်လည်းပဲတင့်တော်တဲ့ကမ္မဋ္ဌာန်ဖြစ်ပါတယ်တဲ့ အဲဒုက္ခလက္ခဏာထင်တဲ့ပုဂ္ဂိုလ်တွေတရားရနိုင်သလိုအနိစ္စနဲ့နတ္တထင်မြင်တဲ့ပုဂ္ဂိုလ်များတွေလည်းကျေးဇူးများတဲ့တရားတော်မြတ်ကြီးဖြစ်ပါတယ်တဲ့အဲ့ဒါဒီသုတ်တန်တရားတော်ကြီးကဥပမာကစပြီးတော့ဟောကြားတဲ့တရားတော်ဖြစ်တယ်အင်မတန်မှ လေးနက်တဲ့အဓိပ္ပာယ်တွေအပြည့်စုံပါတဲ့တရားတော်ကြီးလည်းဖြစ်တယ်။အဲဒီတရားတော်ကြီးအဆုံးမှာအဲ့ဒီကိုတော်900အလုံးအသောကုန်ခန်းတဲ့ယန္တအရှင်မြတ်တွေဖြစ်သွားတယ်တဲ့ဒီလောက်ဒီအောင်ကျေးဇူးများပါတယ်။ယန္တဖြစ်တဲ့ဒီအောင်ကျေးဇူးများတဲ့တရားငါတို့နာကြရတော့မယ်လို့ ဝမ်းမြောက်ဝမ်းသာဖြစ်ရမှာဖြစ်တယ်အဲ့တော့တည့်ရက်တည်းဟောလို့တော့ပြီးမှာမဟုတ်ဘူးအဲတနေ့တနေ့နည်းနည်းချင်းနည်းနည်းချင်းဖြည်းဖြည်းချင်းဖြည်းဖြည်းချင်းဟောသွားရမယ်အစလေဆုံးအပြည့်စုံရဖို့ဟာတော့တရားစကံပြီးမှအဲဒီတရားကလည်းပြီးမဲ့သဘောရှိပါတယ်အဲ့ဒါဒါကိုအလိုရှိတဲ့ပုဂ္ဂိုလ်များကတော့ ဒီအတန်ဖန်တတဲ့ပုဂ္ဂိုလ်ဒီမြတ်တဆင့်ကူးယူလို့ရှိရင်အစအလယ်ဆုံးအတိပတိပြည့်ပြည့်စုံစုံနဲ့နားလေပြီးတော့ကျင့်သုံးနိုင်မှာဖြစ်ပါတယ်တဲ့ဘုရားကဒေသနာကိုဘလို့စလဲဆိုတော့ဘယ်မြို့ဘယ်ရွာဟောတယ်လို့မပါဘူးတယထာပိဘိကဝေတဲ့သတ္တာရောအာတိဝိတာဥက္ကတေဇာ ဂောရဝိတာဒီဥပမာလေးကစပြောတယ်။ယန္တော်မြတ်ဥจิตတာတို့တဲ့။ငါဘုရားဥပမာပြောပြမယ်တဲ့။ဟိုမွေကြီးလေးကောင်ရှိတယ်တဲ့။အမတမအဲအစိတ်ထန်တဲ့မွေကြီးတွေပေါ့။တကူဩဇာအာဏာကြီးတဲ့မွေကြီး။ အစိတ်ကလည်းအမတန်လင်းမြန်တဲ့မွေကြီးလေးကောင်တဲ့အဲ့ဒါရှိတယ်တဲ့ဒါလေးကစလိုက်တယ်ဒါလေးကစလိုက်တော့ဒါလေးကိုနားလည်အောင်ပါဠိတော်ရဲ့အပွင့်အဓကထာမှာပြတဲ့အတိုင်းပြောပြမှရှင်းလင်းမှဖြစ်တယ်ဒီရှိတော့ငါပေါ့လေမင်းတိုင်းပြည်တခုမှာမင်း တပါရှိတယ်တဲ့ အဲ့ဒီမင်းတပါကသူ့မှမွေတွေမွေတာတယ်ဘာဖြစ်လို့ဘယင်တွေကမွေကိုမွေတာတယ်လေဆိုတော့တပတ်တိုင်းပြည်များနဲ့စစ်ဖြစ်တဲ့ကအဲ့ဒီစစ်တပ်တွေကို မွေတွေလွတ်လိုက်ရင်ဘက်ကပရိသတ်တွေဘယိုဘယဲပြိုကွဲပြီးတော့စစ်ပွဲအောင်နိုင်တဲ့သဘောရှိလို့မွေတွေကို စစ်ပွဲအောင်နိုင်ရေးအတွက်လည်းမွေးတယ်တဲ့အဲနောက်တကတိုင်းပြည်ထဲမှာတချို့လူဆိုးတွေကိုဤမွေတွေထိန်ကြောင်ရင်းနဲ့သိအောင်ဆိုတဲ့နီလန်းနဲ့လည်းမွေးပါတယ်တဲ့အဲနောက်တစ်ချက်ကတော့အဲတပတ်နိုင်ငံနဲ့စစ်တိုက်တဲ့အခါမှာစစ်တိုက်ရင်လည်းကိုယ့်ဘက်ကရှုံးတဲ့အခါ တရားမင်းရဲ့လက်ထဲမှာသိမဲ့အစားကိုမွေးထားတဲ့မွေအကြိုက်ခံပြီးတော့သေဖို့အတွက်လည်းပဲမွေးပါတယ်တဲ့အဲ့လိုမွေးထားတဲ့မွေတွေမွေးထားတဲ့အကြောင်းအဓကရမှာဖွင့်ပြထားပါတယ်တဲ့အဲ့လိုမွေးကြီးလေးကမွေးထားတဲ့အကြောင်းပြောပြီးတော့အဲ့ဒီမြို့မှာ အာကုစာရီတဲ့မကောင်းမှုကိုရှုရှုဝဲဝဲသူများမသိအောင်ပြုနေတဲ့ပုဂ္ဂိုလ်တယောက်ရှိတယ်တဲ့အဲ့ဒီပုဂ္ဂိုလ်ကရှင်ဘုရင်ရဲ့အကျိုးမဲ့ကိုလည်းလှုပ်တယ်တိုင်းသူပြည်သားတွေရဲ့အကျိုးမဲ့ကိုလည်းလှုပ်တယ်ဒါပေမဲ့တတ္တိတက္ကရာပြเสียတော့မရှိဘူးတဲ့တတ္တိတက္ကရာပြเสียမရှိတော့သူအပြစ်ပေးဖို့လည်းခက်ခဲတော့ သူ့ကိုရှင်မင်းကခေါ်တယ်တဲ့ဒုက္ခကာမောချမ်းသာကိုလိုချင်တယ်တဲ့ဒုက္ခပฏิပုလောဆင်းရဲကို မလိုချင်ဘူးတဲ့အဲ့လူကဇီဝိတိဇီဝိတုကာမော အသက်လဲရှင်ကျင်နေတဲ့အာမရိတုကာမောမသိခြင်းဘူးတဲ့အဲ့တော့ तू ကဘယ်နဲ့လောက်တော့အဲ့လူရှင်မရခေါ်ပြီးတော့ gain မဲအသက်ရှင်ကျင်နဲ့မသိခြင်းဘူး ချမ်းသာခြင်းနဲ့မစင်းရဲခြင်းမှုဆိုရင်မလာခဲ့ဟောဒီဟောဒီမူကြီးလေးကောင်မြင်ထင်းကြောင်းရမယ်လို့အဲသူ့ကိုတာဝန်ပေးတယ်အဲမူကြီးလည်းဒိမ့်ပါအဲဒိမ့်သိန်းကလည်းမင်းကိုပေးမယ်မင်းရဲ့သားမယားများဇာတောက်ဖို့လည်းငါတာဝန်ခံတယ်ဒီမူကြီးလေးကောင်ကိုတော့မင်းတာဝန်ခံပြီးတော့သူတို့တရားတကား ရေချိုးပေးတဲ့နှကရေချိုးပေးရမယ်အိယာကနှိုးတဲ့နဲ့ချိန်နှိုးပေးရမယ်အဲသူတို့ကိုအစာကျွေးတဲ့နဲ့ချိန်ကျွေးရမယ်သူတို့နေရာပြန်သိပ်ပြီးတော့အိတ်တင်တဲ့ချင်းအိတ်စီရမယ်လိုအပ်တဲ့ဝေယံဝိဇ္ဇအဲ့ဒါမင့်တာဝင်ပဲအဲဘယင်ကတာဝင်ပေးတယ်တာဝင်ပေးရုံနဲ့မကဘူးအဲ့ဒီမွေကြီးတွေကိုလည်းပြောတယ်အမောင်မွေကြီးတို့ မင်းတို့ဟောဒီဟောဒီလူမင်းတို့ပြုစုမဲ့လူပဲမင်းတို့ကိုဒိန်းသိမ့်မဲ့ယောက်ျားဖြစ်တယ်မွေဒိန်းတာဝယ်ငါအပ်လိုက်ပြီမင်းတို့ချမ်းသာတယ်လို့သူနဲ့နေကြအဲ့လိုဆိုတော့မွေတွေကအလွန်ပျော်တဲ့ဘယင်ပြောတဲ့စကားနားလေတယ်လို့မွေတကောင်ကညာဘက်ခြေတော့ကနေပြီးတော့ရစ်ပတ်ရစ်ပတ်ရစ်ပတ်ညာဘက်လက်ကိုပတ် အဲ့တဲ့နာအပေါ်မှာအဲ့မှာမေ့တင်ပြီးတော့အိတ်တယ်တဲ့တကောင်ကတကောင်ကတော့ဘဲဘဲကြီးတော့ဘဲဘဲလက်ဘဲဘဲပကုံးကနေပြီးတော့ဘဲဘဲနေရွက်ပေါ်မှာမေ့တင်ပြီးတော့အိတ်တယ်အဲ့တော့နေရွက်နေရွက်နှစ်ခုကနေရွက်မှာနှဆွေးများဆွေးထားတယ်လို့ပေါ့လေသူကတော့အဲရှိတကောင်ကရှိကနေပြီးတော့အဲဘက်ကနေရစ်ပတ်တဲ့ အဲတက်ပြီးတော့တကားလေပင်ကိုဖက်ပြီးတော့လေပင်အောက်မှာဘရက်ကြီးများဆွဲထားသလိုတဲ့သလိုနေတဲ့အဲမွေးမွေးတကောင်ကတော့နောက်ကျောဘက်ကတက်အဲနောက်ကျောဘက်ကတက်ပြီးတော့အဲနောက်ကရစ်ပတ်ရစ်ပတ်တက်လိုက်တော့ဟိုကကောင်းကောင်းမပါမပြင်းထောင်ပြီးတော့သူကလည်းအဲ့လိုနေတာတဲ့အဲ့တော့သူကပြောနေတာပဲ အဲငါတော့ဟန်ကြပြီမူကြီးလေးကောင်ရတကောင်ကဘောကပပြင်းထောင်လို့ကြည်စမ်းဘလောက်ကြက်တည်ရှိတော့တကောင်ကလည်းနှဆွဲကြီးလို့ညာဘက်ကနှဆွဲဘေဘက်ကနှဆွဲနဲ့အဲတကောင်ကလည်းအောက်မှာလေဘင်းမှာဆွဲတဲ့လေဆွဲဘရက်ကြီးလို့ငါမအမတန်တင့်တယ်တယ်လို့ဝမ်းမြောက်ဝမ်းသာနဲ့မွေကိုပြုစုနေတယ်တဲ့တရားတကားအဲသူတို့ကိုအိယာနှိုး အဲတယံသူ့အချိန်တန်တော့ကျွေးအချိန်တန်တော့ရေချိုးပေးအချိန်တန်တော့သူတို့အိယာပြန်သိဒီလိုနဲ့သူလုံနေတာအဲ့ဒါပျော်မွေ့နေတယ်တဲ့အဲပျော်မွေ့နေတဲ့သဘောလေးပေါ့ငွေတွေကိုထိနေရတာပျော်မွေ့နေတယ်လို့အဲဥပမာပေးတာပါလေတဲ့နော်အဲတနေ့သောကံမှာတော့အဲ့ဒီမွေတင်းယောက်ျားအကျိုးကိုလိုလားတဲ့ ပုဂ္ဂိုလ်တယောက်ရောက်လာတယ်တဲ့အမောင်လူလင်မင်းဘာတွေလုပ်နေလဲအာမိတ်ဆွေမြင်တဲ့အတိုင်းပဲလေကျွန်တော်ကိုဘယင်ကြီးကချစ်လို့ခင်လို့တနာလို့ဟောဒီမှာအမတမကြီးပါတဲ့ဝေဒင်းယာဒူပေးထားတယ်ကျုပ်ဘလောက်ပြောစရာကောင်းလဲပက်ဆံလေးရတယ်။ဒါမရအတွက်လည်းပက်ဆံရကျွန်တော်အတွက်လည်းပက်ဆံရ။ အဲဒီမှာမွေကြီးတွေလည်းကြည်ပါအောင်ဗျာခေါင်းပေါ်မှာလည်းတကောင်နှရွက်နှစ်ဘက်မှာနှစ်ကောင်လေပင်အောက်မှာတကောင်ဘလောက်ကြည်ကောင်လက်မောင်းနေဆိုလို့ရင်တကားတဲ့အမေရွှေရွှေတွေမြတ်ပတ်ထားတယ်လို့ပေါ့လေရွှေတွေမြတ်ပတ်တာပလဲကုံမြတ်ပတ်ထားတယ်လို့ကျုပ်ဘလောက်ကြည်လို့ကောင်းတော့ပြောနေတာသူကဟေးမိတ်ဆွေ မင်းမဟုတ်သေးဘူးမဟုတ်သေးဘူးဒါမင်းကိုဘယင်ကမကောင်းမှုလုံမှန်သိတယ်သိတော့လေအပြစ်ကဘာလို့တက်တည်တက်က ပြเสียမရှိလို့မင်းကိုခေါ်ဒီမွေကတာမန်မွေမဟုတ်ဘူးဥက္ကဒေဇာတဲ့ပြင်းထန်သောတကူရှိတယ်ခောရဝိတာကြံတန်သောအစိတ်ရှိတယ်အာတိဝိတာလင်းမြန်သောအစိတ်ရှိတယ် အဲ့ဒီမွေကြီးတွေမင်းပြုစုလို့တကောင်ကရေချိုးခြင်းတဲ့ကောင်က ချိုးခြင်းဟိုကောင်က အိမ်သာတက်ခြင်းပြန်တယ်ဟိုကောင်ကအိတ်ခြင်းပြန်တယ်ဟိုကောင်ကစားခြင်းပြန်တယ်မင်းတယောက်နဲ့တယောက်အဲတမျိုးတပုံဖြစ်ပြီးတော့အလိုမကျရင်ဒေါသဖြစ်မှာအဲအလိုမကျဒေါသဖြစ်စိတ်ဆိုးတဲ့အခါကျတကောင်ကောင်သောမွေရမင်းကြိုက်မှာကြိုက်ရင်မင်းသိမှာကွာသိမှာမသိရင်လည်းမသိမလောက် ဒုက္ခတွေဖြစ်လိမ့်မယ်အဲ့ဒါဘယင်ကမင်းပြီးတဲ့အကောင်းပြီးမဟုတ်ဘူးမင်းကိုသိအောင်သိလောက်ဒုက္ခရအောင်မင်းကိုပြီးတာအဲ့တော့မင်းဘယ်နဲ့လုပ်မလဲကျွန်တော်ဘယ်နဲ့အာဘယ်နဲ့မလုပ်အဲ့ဒါမွေတင်းမင်းကိုကြီးတဲ့အဆောင်လျှောက်တွေမေ့လျော်တဲ့အချိန်အဆောင်လျှောက်တွေမေ့မွေကြီးတဲ့အိပ်ပျော်နေခြင်းအဲ့ဒါမင်းဖြီးပြီးတော့ ဘဝနဲ့တင်မတသားနဲ့လွတ်အောင်ပြေးပြီးတော့တဲ့ပြေးပြီးတော့အဲ့ဒါပြေးမှမင်းဟောဒီဒုက္ခလွတ်မယ်လို့အကျိုးလိုလားတဲ့ပုဂ္ဂိုလ်ကလာပြီးတော့ပြောပါတယ်တဲ့အဲ့တော့မွေတင်းယောက်ျားလဲသူ့အကျိုးလိုလားတဲ့ပုဂ္ဂိုလ်ပြောတဲ့စကားနားထောင်ပြီးဟုတ်ပြီသားပဲဆိုပြီးတော့ စောင့်ရောက်တဲ့အဆောင်ရောက်တဲ့တတိလက်တဲ့အချိန်မွေကြီးများလည်းအိပ်ပျော်တဲ့အချိန်အသားအရာအားလုံးကိုဖြီးကြပြီးတော့လွတ်အောင်ပြီးတယ်တဲ့အဲ့လိုပြီးသွားတော့ရှင်ဘရင်တည်င်းကြတယ်အာဒီကောင်အာနာပိစံနေငါခိုင်းထားတဲ့မွေဒီမဆောင်ရောက်ပဲနဲ့ထွက်ပြီးတယ်ဒီကောင်ကမှ တတ်ဖို့အခွင့်အလမ်းပေါ်ပြီဆိုပြီးတော့သူကကြီးညာမောင်းခတ်တယ်အမောင်တို့တိုင်းသူပြည်သားလူအများတို့ဟောဒီထွက်ပြေးတဲ့မွေတင်းယောက်ျားတတ်ဖို့ရာအတွက်လူလူတယ်အဲ့ဒါတတ်နိုင်တဲ့လူကိုစုတော်ငွေများစွာချပြီးယာတုကြီးကြီးပေးမယ်လာခဲ့ကြဘယင်ကကြီးညာမောင်းခတ်ဥက္ကေတဆိုကြောညာနေလိုက်ကပ်မှာပေါ့လေ အဲကြော်ညာလိုက်ကလိုက်တော့သူနဲ့မတည့်တဲ့ရန်သူကြီး၅ယောက်တဲ့သူ့ကိုမုန်းနေတာတကွာလည်းတက်ချင်နေတဲ့လူတွေကအရှင်မင်းကြီးကျွန်တော်မျိုးတို့၅ယောက်အဲ့ဒီလူတက်ဖို့တာဝန်ပေးပါ တွေ့ရတင်ကြိုက်ဓာမဆိုင်ပဲတက်ခွင့်ပြုပါအေးအေးကောင်းတယ်မင်းတို့သွားကြရှင်မင်းကသူနဲ့စန့်ကျင်ဘက်သူ့ကိုမုန်းတီးတဲ့ရန်သူကြီး၅ယောက် တပ်ဖို့ရနောက်ကလွတ်လိုက်ပြီတဲ့တို့အခါမှာအကျိုးလိုလားတဲ့ပုဂ္ဂိုလ်ကပြောပြန်တယ်အမောင်မွေတဲ့ယောက်ျားမင်းနောက်ကိုမွေကြီးလေးကောင်ကလည်းအနံ့ခံပြီးလိုက်တယ်မွေကြီးလေးကောင်ကလည်းတို့ကို ထိန်းတဲ့ယောက်ျားတို့အိပ်ပျော်နေတော့တို့ပြစ်ပြီးတော့ထားခဲ့တယ်အာဒီကောင်လိုက်ပြီးတော့တွေ့ရရကြိုက်တတ်မယ်နောက်ကလိုက်ကြတာ ငွေကြီးလေးကောင်ကလည်းဒီလူကိုကြိုက်တတ်ဖို့နောက်ကအပြည့်တကားလိုက်အဲရန်သူကြီး၅ယောက်နောက်ကလိုက်တယ်အဲ့ဒါကြောင့်မင်းပေါ်ပေါ်ဆဆမနေနဲ့မွေကြီးဘေးမွေကြီးလေးကောင်ဘေးကလွတ်အောင်ရန်သူကြီး၅ယောက်လက်ကလွတ်အောင်ရေးပြီတော့ဆိုတော့သူထပ်ပြီးတော့ပြေးရပြန်နေတဲ့ ရှင်ဘယင်ကတည်င်းကြားတယ်။အော်ဒီမွေရင်ယောက်ျားနောက်ကိုမွေကြီးလေးကောင်လည်းလို့မမိဘူးလွတ်နေတယ်။စန့်ကျင်ဘက်ရန်သူကြီး၅ယောက်လိုက်တတ်တယ်မမိဘူးလွတ်နေတယ်။ဒီကောင်သေးအောင်ဘယ်နဲ့လုပ်ပါမလို့ရှင်ဘယင်ကစဉ်းစားတယ်။စဉ်းစားတော့ပေါ်လာတယ်။သတ္တောအန္တရစရောဝတ္တကောဥက္ခိတာတိကောတဲ့ အေးဒီကောင်ကတော့သူ့ရဲ့ငယ်ငယ်ကပေါင်းသင်းလာတဲ့အကျစ်ဆုံးတငယ်ချင်းတယောက်ရှိအဲ့ဒီအကျစ်ဆုံးတငယ်ချင်းကိုခေါ်ပြီးတော့လာခဲ့မင်းကိုငါယာတုကြီးမားတဲ့ယာတုပေးမယ်စစ်ဘိုလ်ချုပ်ကြီးယာတုမင်းပေးမယ်ဒီကောင်ရအောင်လိုက်သက်မင်းကသူ့နဲ့အမတန်မှယဉ်နေတယ်အမတန်မှခင်းတယ် ဒါကြောင့်ပရိယေဆင်ပြီးတော့သူ့ကိုတတ်နိုင်လို့ရှိရင်ဖြင့်မင်းကိုကြီးမားတဲ့စစ်ဘုံချုပ်ယာတုပေးမယ်ဆိုပြီးတော့သူ့ရဲ့ငငယ်ကချစ်တဲ့တငယ်ချင်းကိုတတ်ဖို့ရတဲ့လွတ်လိုက်တယ်လွတ်လိုက်တော့တငယ်ချင်းက သူ့ကိုဖုံးဆက်တယ်ဥက္ကိစ္စဖုံးဆက်တယ်ပြောရမှာပေါ့နော်အဲ့ကိကတော့ဖုံးမပေါ်သေးဘူးတငယ်ချင်းမပြေးနဲ့မောယုံပဲရှိမယ်ဘာမှမပူနဲ့ငါတာဝန်ယူတယ်မင်းနဲ့ငါနဲ့က ငယ်ငယ်ကကြီးလာတာအကုတတိမင်းနဲ့ငါနဲ့จิตတုံးခင်တုံးခင်မင်းတုံးရှိသေးတယ်မင်းကိုအမတန်จิตတယ်မင်းမိသားစုလည်းငါတနာတယ်မင်းကိုလည်းတနာလို့ဘယင်ကြီးခွန်းလျောက်ငါလှုပ်ပေးမယ်မပြေးနဲ့ကွာငါကူညီပေးမယ်ဆိုပြီးနောက်ကလိုက်တယ်တဲ့အဲ့တော့ဟိုကအကျိုးလိုလာတဲ့ပုဂ္ဂိုလ်ကလည်းပြောတယ်အမောင်မွေရင်းယောက်ျား မင်းနောက်ကမွေကြီး၄កောင်တယ်မကဘူးရန်သူကြီး၅ယောက်တယ်မကဘူးနောက်တမင်းရဲ့အချစ်ဆုံးတငယ်ချင်းသူကလည်းမင်းပေါ်မှာတစ္ဆာဖောက်ပြီးတော့မင်းကိုတတ်ဖို့ရလိုက်နေတယ်လွတ်အောင်ပြေးတော့ဆိုပြီးတော့သူကဆက်ပြီးတော့ပြေးရပြန်နေတဲ့မွေတင်းယောက်ျားအပြေးသမားလို့ဘုန်းကြီးကဒီလိုပြောရတော့မှာပဲနော် မွေရင်းယောက်ျားပြီးသမတပြီးတဲ့ပြီးရင်နဲ့ဘယ်ရောက်သွားတော့တဲ့ရွာပြက်ကုန်းကြီးရောက်သွားတယ်တဲ့ရွာပြက်ကုန်းကြီးရွာလို့ဆိုတော့လေလူကတော့မရှိဘူးအထဲမှာပြေးရတာလွားရတာမောလုံးလို့ဓမင်းကလည်းစားကြီးရလည်းတောက်ခြင်းအဲသွားပြီးတော့ရွာတဲ့ဝင်ကြည့်အိမ်မော်တက်ကြည့်ဘာမှမရှိရိတ်တကင်ညီဝခါယတိတဲ့ ဘာမှမရှိဘူးတဲ့စားစရာလည်းမရှိတောက်စရာလည်းမရှိဝိဇရာနေစရာလည်းဘာမှမရှိဘူးတဲ့စိတ်သုံးနေတဲ့ရွာပြက်ကုန်းကြီးဖြစ်နေတယ်။အိုရကြီးလည်းဇမ်းမရှိစီမရှိစားမရှိဘာမှမရှိရေခဲတက်တာဖွင့်ကြီးလည်းဗလာဖြစ်နေတာဘာမှမရှိသုံးညတုတ်စားအကြီးနီးပဲဘာမှမရှိရွာပြက်ကုန်းကြီးသွားတွေ့တယ်။ရွာပြက်ကုန်းကြီး ရွာထဲမှာအိမ်နေ6အိမ်လိုက်ကြည့်တပိမှစားစရာတောက်စရာမမြင်တော့อืมတော်တော်ဆိုးတဲ့ရွာကြီးပဲတော်တော်မကောင်းတဲ့ရွာကြီးပဲဒီရွာကြီးတဲ့အိမ်နေတော့နှံ့ပြီဘာမှမတွေ့တော့ကဲရွာလေကောင်သစ်ပင်လေးအောင်အရေးကလေးမှာလေးလေးရလည်းတပြူးပြူးနဲ့တိုက်တော့အမောပြင်းနဲ့နားအောင်မှပဲလို့အဲ့ဒါလို့စိတ်ကူးပြီးတော့နေတယ်တဲ့ အဲ့လိုစိတ်ကူးနေတော့မှအကျိုးလိုလားတဲ့ပုဂ္ဂိုလ်ကလာပြောတယ်အမောင်မွေတင်းယောက်ျားအမိသမားမင်းတလို့အေးစည်းစည်းနေလို့မရသေးဘူးမင်းနောက်မှာရန်သူတွေအများကြီးလိုက်အခုဆိုရင်မွေကြီးလေးကောင်းရဲ့ရန်သူကြီး၅ယောက်ရဲ့အจิตဆုံးရန်သူတစ်ယောက်ရဲ့နောက်တပါလာဟောဒီရွာတဲ့မကြခင်မှာ အင်မတန်ဇိုးသွမ်းတဲ့ဓမြကြီး6ယောက်လာတိုက်လိမ့်မယ်တဲ့တိုက်လို့ရှိရင်တွေ့ရလူကိုတတ်မယ်ပစ္စည်းကိုယူမယ်ဒါကြောင့်မင်းရက်မနေနဲ့ပြေးအောင်ဆိုပြီးတော့သူပြေးရပြန်နေတဲ့ဝိတင်းယောက်ျားအပြေးသမားသည်ပြေးရင်ပြေးရင်နဲ့ရှေ့ပါသွားတွေ့တော့ဆိုတော့အင်မတန်ကြီးကျယ်တဲ့ မဟာနဝဥဒ္ဒကောတဲ့အင်မတန်ကြီးကျယ်တဲ့ရေပြင်ကျယ်ကြီးပေါ့ပင်လေကြီးစီးထားတယ်တဲ့အဲပင်လေကြီးစီးထားတော့ပင်လေကြီးသူကူးပူရလေကလည်းဇင်းတဲ့မရှိอืมလေကလည်းဇင်းတဲ့မရှိကူးပူရတရားကလည်းမရှိတော့ဘယ်နဲ့လောက်ရပါမတုံးလို့စဉ်းစားနေတယ်တဲ့စဉ်းစားရင်လည်းဒီမှာပကံမှာ ငါကုလို့အေးစေးစေးနေလို့မဖြစ်ဘူး။တရားကြီးကိုလွန်မြောက်အောင်ကူးသွားမှာဖြစ်မယ်။လွန်မြောက်အောင် ကူးသွားဖို့ရလည်းပဲကူးစရာလေးကလည်းမရှိ။တရားကလည်းမရှိတော့ဘယ်နဲ့လောက်ရပါမတော့လို့တွေးတော်ပြီးတော့စဉ်းစားနေတယ်တဲ့။အဲ့တော့အကျိုးလိုလားတဲ့ပုဂ္ဂိုလ်ကလာပြောတယ်တဲ့။ ပြင်တတိုင်းထိုင်စဉ်းစားလို့မရဘူးဘေးနာမှာရှိတဲ့တစ်ချောင်းတွေဝါတွေတစ်ရွက်တွေဘေးဓာတွေဘာတွေညာတွေလိုက်စုစုပြီးတော့မင်းအဲ့ဒါမင်းတက်လို့ရအောင်ဘောင်ပွဲအဲ့ဒီဘောင်နဲ့မင်းလက်နဲ့ခြေနဲ့တေးချာလောကပ်ပြီးတော့ဟိုဘက်ကရအောင်ကူဆိုတဲ့အတိုင်းသူကရှိတဲ့တစ်ကိုင်းနေဝါရီ ဗေဒာပင်ဒီအမိုက်တွေကုန်စုပြီးတော့ဖောင်ဖွဲ့တယ်တဲ့ဖောင်ဖွဲ့ပြီးတော့ဟိုဘကန်းကူးတယ်တဲ့ကူးသွားတဲ့ခါကျတော့ဟိုမှာဘကန်းတလေတိတ်တတိပြမနောပါရင်ကတော့ဒိန်နောတဲ့အဲ့ဒီမှာဟိုဘကန်းရောက်တော့မှသူကူးနိုင်တတ်နိုင်တယ်လို့ဒီလိုဥပမာပေးတာပါတယ်တဲ့အဲ့တော့သူကဖောင်ဖွဲ့ဆင်ပြီးတော့ လက်နဲ့ခြေနဲ့အားနဲ့အင်းနဲ့ကြိုးစားယုံကံကုခတ်တဲ့ခါကျတော့ဥပကံရောက်သွားပြီတဲ့ဥပကံရောက်သွားတော့ခုနပြောတွေ့ခဲ့တဲ့မူကြီးများလည်းလိုက်လို့မရဒီဘကံနဲ့ဥပကံတခြားသည်တဲ့ဒီဘကံကတော့ဘေးရန်အန္တရာယ်ပေါ်တယ်တဲ့မူကြီးလေးကောင်ဘေးလည်းရှိတယ်ရန်သူကြီး၅ယောက်ဘေးလည်းရှိတယ် အကျစ်ဆုံးတငယ်ချင်းရန်သူလည်းရှိနေတယ်အဲဓမြကြီး6ရက်ကလည်းတိုက်ဖို့စောင့်နေတယ်ဒါတွေအကုန်လုံးအဲ့ဒီအန်တွေလွတ်အောင်ကျိုးစားပန်းစားယုံကံပြီးကုလိုက်တော့သူဟိုဘက်ကန်းရောက်သွားတယ်တဲ့ဟိုဘက်ကန်းကတော့အေးချမ်းတဲ့နေမြည်တဲ့ဒီဘက်ကန်းကတော့မအေးချမ်းတဲ့နေမြည်အဲ့တော့ဒီမှာဘက်ကန်းနေအခုနမွေကြီးများလဲလာရင်လာရင်နဲ့ ဒီဘက်ကန်းရောက်တော့ဟိုဘက်ကန်းရောက်သွားမြင်တော့ဘာမှမတတ်နိုင်တော့ဘူးတဲ့မွေကြီးများလည်းနောက်တက်ပြန်ပြန်လို့မရအဲ့နဲ့မောဆုပ်ပြီးမွေများလည်းသေးကုန်နေတဲ့ရန်သူ9ယောက်နဲ့အခြေဆုံးတငယ်ချင်းတို့သူတို့ကလည်းဘယင်ပေးထားတဲ့အတိုင်းမလုံနိုင်တော့မပြန်နိုင်ဘူးတဲ့အဲ့ဒီမှာပဲအစာငတ်ရင်ငတ်ပြီးတော့အလုံးသေးကုန်နေတဲ့အဲရွာဓမြကြီး6ယောက်လည်းပဲ တိုက်เสียလည်းမရှိစားเสียမရှိသူတို့လည်းသေးကုန်ကြတယ်ဒါကြောင့်ဣမဘကံသီသေးတဲ့မြို့ကြီးပေါ့ဟိုဘက်ကတော့မသေးတဲ့မြို့ကြီးဣမဘကံဒီအိုတဲ့ကံဟိုမဘကံဒီမအိုတဲ့ကံဣမဘကံဒီအဲအိုခြင်းနာခြင်းသေခြင်းတွေနဲ့ပြည့်စုံတဲ့ကံဟိုမဘကံဒီမအိုမနာမသေးအေးချမ်းတဲ့ကံဖြစ်တယ်လို့ မြတ်စွာဘုရားဟောကြားတော်မူလိုရင်းဖြစ်ပါတယ်တဲ့အဲ့ဒါလေးမေမေဝဒီပု္ပ္ပာလေးပေါ့လေဒီဥပမာလေးကမင်းတရားကပြင်းများရှိသူ လေးစုမွေများအနန္တကေလူလာကျိုးမြင်ပြေးဟဲ့နင်းသောငါအင်လူသက် လူယုံသက်တို့ထက်ထက်စီလျက်ရွာပြက်တွေ့ရာဝင်လာသည်မြတ် ထွက်ပြေးကလည်းလေးဝရေရင်ဤကံပြင်မှ ဖောင်းလင်ဘွယ်ညလက်ကြည်အပြင်ကုသွားနှင်းသောရန်လင်ကွာဝေးဟူကံပေသို့ဆက်ရည်လင်လင်ကန်းတဲ့နှင်းသည် အသင်ပု္ပ္ပာဖြည့်စမ်းတော်ဆိုတဲ့ဖြည့်မေကွန်လေးပေါ့အဲ့ဒါလေမေကွန်ဥပမာလေးဒီကနေ့ပြီးသလောက်ရှိသွားပြီတဲ့အကျဉ်းရသလောက် အဲပြောရမယ်မင်းတရားဆိုတာဘာလဲတဲ့အာဇာဝိယကမ္မံရှင်ဘယင်နဲ့မိမိတို့ပြုထားတဲ့ကံနဲ့ဒူပါတယ်တဲ့မင်းတရားဆိုတာဘယ်သူလဲကိုပြုထားတဲ့ကံတရားပဲလို့မှတ်သားရမှာဖြစ်ပါတယ်တဲ့ပြည့်ရှိသူအာကုဇာရီမကောင်းမှုကို ရှုပ်ရှုပ်ဝဲဝဲပြုတဲ့အပြည့်ရှိသူဆိုတာဘယ်လိုလဲတဲ့ ကိလေသာတွေမပယ်နိုင်သေးတဲ့ပုရုဇဉ်တွေကိလေသာအဖြစ်များတဲ့ပုရုဇဉ်တွေဟာအပြစ်ရှိသူပဲဒါကြောင့်အပြစ်ရှိတာဘယ်သူလဲကိလေသာများတဲ့ပုရုဇဉ်ပဲလို့ဖြေကြပါတယ်တဲ့အဲ့တော့ခနေ့တော့ဒီလောက်ပဲချိန်ရလဲစိတ်တဲ့နံပါတ်5မှာဆက်ပြီးတော့ပြန်ပြီးတော့ဟောဆက်ဟောပါမယ်ဤကဲ့သို့တရားဟောတရားနာ ကျွန်ုပ်တို့ဤလောကီယုံနာခန္ဓာအာယနာတတရားတို့သည်၎င်း စေကြဝဠာနန္ဒကဘာနန္ဒမှာရှိတဲ့တတ္တဝါနန္ဒတို့ဤလောကီယုံနာခန္ဓာအာယနာဓာတရားတို့သည်၎င်းဖြစ်ခြင်းပြည့်ခြင်းအိုခြင်းနာခြင်းသိခြင်းနှိမ့်ဆက်တဲ့ဆင်းရဲအစစ်မှန်ဖြစ်လို့ဒုက္ခသစ္စာဒုက္ခသစ္စာခန္ဓာဖြစ်အောင်တည်ထောင်ပြီးတဲ့တဏှာ၃ပါးတဏှာ၆ပါးတဏှာ၁၈ပါးကသမှုတရားသစ္စာအဲ့တဏှာချုပ်ရငြိမ်းရအေးရာ နိဗ္ဗာန်ချမ်းသာဟူမပကံကនិရောဓသစ္စာနိဗ္ဗာန်ရောက်ကြောင်းမကင်ရှစ်တန်တတိပဒံမြတ်တရားနှင့်မြတ်သောဒါနမြတ်သောသီလမြတ်သောဘာဝနာမြတ်သောဝိညာဝိဇ္ဇမြတ်သောသာသနာပြုကောင်းမှုတွေကမကသစ္စာလို့သစ္စာ၄ပါးတရားသိမြင်လေးကျင်တိုင်တိုင်သိမြင်ကြသဖြင့်မဝင်ဘိုးဝင်နိဗ္ဗာန်မြင်ကား တန္တိဒုက္ခဝိမု ക്തി အယတာကိုစီကိုငါခံစားနိုင်ကြပါစေကုန်တည်းသာဓုသာဓုသာဓု